တုတ်တန်ချံအခန်းကြီး31အငယ်1မှ9လေမွေလမင်းကြီး၏မေရိုဒီသားကို ဆုံးမတွင်တင်သောတရားစကားဟုမူကားငါသားအဘယ်သို့နီငါဖွာသောသားအဘယ်သို့နီငါ၏တစ္ဆာဂတိနှင့် ဆိုင်သောသားအဘယ်သို့နီဟုမေးမြန်းသောသင်၏အစွမ်းတတ္တိကို မိမတို့အားမပေးနှင့် ရှင်မြင်တို့ကိုဖျက်ဆီးတတ်သောအရာ၌သင်၏အကျင့်အကြံအပြုမူတို့ကိုမအပ်နှင့် ။အိုလင်မွေလစပြည့်တောက်သောအမှုနှင့်တေးတရဲ့တောက်သောအမှုသည် ရှင်မင်းမင်းသားတို့နှင့်မတော်မသင့်သူတို့သည်တောက်လျက်တရားတော်ကိုမေ့လျော့၍စင်ရသောအမှုကို မတရားသဖြင့်စင်ဆုံးဖြတ်မည်ဟုစိုးရင်စရာရှိ၏ဆုံးလူသောသူအားတေးတရဲ့ကို၎င်းစိတ်ညစ်သောသူအားစပြည့်ကို၎င်းပေးလော့ထိုသူသည်တောက်၍မိမိဒုက္ခဆင်းရဲကို မအောင်မေဘဲမေ့လျော့ပါစေကိုးကွယ်ရာမရှိသောသူအပေါင်းတို့၏အမှုကိုစောင့်ခြင်းငှာစကားအသောသူတို့ဘက်မှ နေ၍ပြောလော့စကားပြောလျက်တရားသဖြင့်စီရင်လျက်ဆင်းရဲငတ်မော့သောသူတို့၏အမှုကိုစောင့်လော့အငယ်30မှ31 သီလနှင့်ပြည့်စုံသောမိန်းမကိုအဘယ်သူတွေ့ရသနည်းထိုသို့သောမိန်းမသည်ပရမညာထက်အဖိုးသာ၍ထိုက်ပေ၏သူ၏ခင်မွန်းသည် သူ့ကိုယုံ၍ဆင်းရဲခြင်းနှင့်ကင်းလွတ်လိမ့်မည်ထိုမယားသည်မိမိခင်မွန်းအကျိုးကိုမဖျက်တသက်လုံးပြုစုတတ်၏သိုးမွေးနှင့်ဝါကိုရှာ၍မိမိလက်နှင့်အလိုလျောက်လုပ်တတ်၏ကုံတယ်တင်မောကဲ့သို့ဖြစ်၍စားစရာကို ဝေးသောအရမှဆောင်ခဲ့တတ်၏မိုးမလင်းမီထလျက်အိမ်သူအိမ်သားတို့အား စားစရာကို၎င်း ကျွန်မတို့အားအငမ်းတာကို၎င်းပြီးဝေတတ်၏ကောင်းမွန်စွာဆင်ခြင်၍လက်ခွက်ကိုဝယ်ယူတတ်၏ကိုယ်တိုင်လုပ်၍ရသောငွေနှင့်စပြည့်ဥယင်ကိုပြုစုတတ်၏မိမိခါကိုခွန်အားနှင့်စီး၍မိမိလက်တို့ကိုတံမြန်စေတတ်၏မိမိလုပ်သောဥစ္စာကောင်းသည်ကိုရိပ်မိ၍သူ၏မိခွက်သည်တညာလုံးမတည်တတ်ချီဖြစ်စေတတ်သောတစားတို့ကို ကိုလက်နှင့်ကန်၍လှုပ်ဆောင်တတ်၏ဆင်းရဲသောသူတို့အားလက်ကိုဖြန့်၍ငတ်မွတ်သော သူတို့အားလက်ရုံးကိုဆန့်တတ်၏မိုးပွင့်ကြတော်လဲမိမိအိမ်သူအိမ်သားတို့အတွက်မစိုးရိမ်အိမ်သူအိမ်သားအပေါင်းတို့သည်ဂတိပါနီကိုဝတ်ကြ၏ကိုအဖို့ဆောင်တို့ကိုရက်၍ပိတ်ချောနှင့်မောင်းသောအထည်ကိုဝတ်တတ်၏သူ၏ခင်မွန်းသည်လည်းမြို့တကားတို့၌ပြည်သားအသက်ကြီးသူတို့နှင့်ထိုင်၍ ထင်ရှားသောသူဖြစ်ရ၏ချောသောအထယ်လေးကိုရိပ်၍ရောင်းတတ်၏ခါးစည်းတို့ကိုလည်းကုံတယ်၌ချတတ်၏သူလှုပ်သောအထယ်လေးသည်ခိုင်ခန့်၍လှသောအစင်းနှင့်ပြည့်စုံသည်ဖြင့်သူသည်နောင်ကာလ၌ဝမ်းမြောက်လိမ့်မည်ပညာစကားကိုပြောတတ်၍မေတ္တာတရားအဖျင်နှုတ်မွဲ့တတ်၏အိမ်သူအိမ်သားပြုမှုသည်များတို့ကိုကြည့်ရှုတတ်၏ပြင်းချင်းအစာကိုမစားတတ်သူ၏သားသမီးတို့သည်ထား၍အမိကိုကောင်းကြီး ပေးတတ်ကြ၏သူ၏ခင်မွန်းကလည်းလူမျိုးသမီးအများတို့သည်ကောင်းမွန်စွာ ပြုကြပြီတို့ရာတွင်တင်းသည် ထိုသူအပေါင်းတို့ကိုလွန်ကဲပြီဟု သူကိုချီးမွမ်းတတ်၏ယဉ်ကျေးသောအရာသည်လှည့်စားခြင်းနှင့်ရှင်တတ်၏လှသောအဆင်းသည်လည်းအချီးနှီးဖြစ်၏ထာဝရဘုရားကိုကြောက်ရွံ့သော မိမမူကားချီးမွမ်းခြင်းကိုခံရလိမ့်မည်ထိုတို့သောမိမ့်မကျင့်ရာအကျိုးကိုပေးလော့သူပြုသောအမှုသည် မြို့တကားတို့၌သူ၏အထရေကိုထင်ရှားစေတည်းရှောလမုန်မင်းကြီးစီရင်ရေးထားသောတုတ်တန်ကြံပြီး၏